ကျေးဇူးတော်ရှင်အေကမဟာပဏိတမုဂုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်16ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဒိဋ္ဌိပြုံးမှနိဗ္ဗာန်မြင်မည်ယမကယဟန်အမှတ်နှစ်တရားတော်ကာရီပြုတ်တော့သတ္တရဥစေရအတွဲလိုက်ပြုတ်တဲ့ပြင်မှာသူကပွားလာတဲ့ဒိဋ္ဌိ60နဲ့နှစ်ပါးတွေလဲ အာလုံးပြုတ်တယ်လို့မှတ်ပါဒိဋ္ဌိပြုတ်တဲ့အခါဘာဖြစ်သလဲလို့ဒကာဒကာတက်တို့မေးလို့ရှိရင်ဒိဋ္ဌိပြုတ်လို့ရှိရင်ဖြင့်မဲ့နဲ့သာပြုတ်ပြီစီသောတာပန်တည်တာပဲလို့မှတ်ပါဒိဋ္ဌိပြုတ်ရင်သောတာပန်တည်တာပဲလို့ဒကာဓမ္မတွေမှတ်ပါကောင်းပြီဒါဖြင့်သောတာပန်တည်တော့ဘာဖြစ်သလဲသောတာပန်တည်လို့ရှိရင်ဖြင့် အရိယသံဃာရဲသို့ပါဝင်သွားပြီလို့မှတ်ပါကောင်းပြီဒါဖြင့်ဒိဋ္ဌိပြုမှုနဲ့ဝိပဿနာလုံးမှုကိုမနေ့ကဟောခဲ့တယ်ဒိဋ္ဌိပြုမှုကိုတည်ထားပါဝိပဿနာလုံးမှုကိုနှစ်ကြမှာလုပ်ပါလို့ဆိုတာကိုလည်းလှုပ်စင်ပါအောင်ပြောလိုက်တယ် ဒိဋ္ဌိပြုခြင်းလို့ရှိရင်ဘာနာလဲမှုရှိရမလဲလို့ဆိုတော့ခန္ဓာဖြစ်ပေါ်စေပရိစ္ဆသမုပ္ပါနားလဲရမယ်ခန္ဓာဖြစ်ပေါ်စေပရိစ္ဆသမုပ္ပါနားလဲရမယ်ခန္ဓာဖြစ်ပေါ်စေပရိစ္ဆသမုပ္ပါနော်ဖြစ်ပေါ်နေတဲ့ပရိစ္ဆသမုပ္ပါမဆိုဘူးဖြစ်ပေါ်စေပရိစ္ဆသမုပ္ပါနားလဲရမယ်ကောင်းပြီဒါဖြင့် ဖြစ်ပေါ်စေပြိစ္ဆသမုပ္ပါဆိုတာဘာပါလိမ့်မလဲလို့မေးတော့အခုလည်းတွေ့ပဲညာတွေ့ပဲပြကြပါစို့ဆိုတော့ဘုန်းကြီးကအခုအသာအဖြစ်ဒကာရမရင်နာတဲ့ကိုထိခဲ့အောင်အသာသွန်းလိုက်ပါတယ်ဒကာရမတွေမှာကြားတဲ့ရုပ်ရှိနေသောကြောင့်ကြားတဲ့ရုပ်ကိုသွားထိခဲ့တဲ့တွေ့ပွင့်တတ်တဲ့ကြားရတဲ့နာမခန္ဓာ၄ပါးပေါ်တယ်လို့မှတ်ပါ ဒါဖြစ်ပေါ်စေပရိစ္ဆေသမုပ္ပါလို့ပဲမှတ်လိုက်ပါဒါကြားရတဲ့ဘောနာမခန္ဓာလေးပါးပေါ်နေပြီလို့သိသိချာချာမှတ်ပါအဲ့တော့ဒီဒါလေးကဘာပါလဲမတုံးလို့မဲတဲ့ခါကျတော့ပရိစ္ဆေသမုပ္ပန္နတရားမှတ်လိုက်တာပရိစ္ဆေသမုပ္ပန္နတရားလို့မှတ်လိုက်တာအဲဒီဥစ္စာဒီကားလို့ဆိုလို့ရှိရင် ငါမဟုတ်ပဋိစ္စသမုပ္ပါဒ်တရားသာဟုတ်၏သဘောကျငါမဟုတ်အဲပဋိစ္စသမုပ္ပါဒ်တရားသာဟုတ်၏ဆိုတော့ဩနာမခန္ဓာ၄ပါးပဋိစ္စသမုပ္ပါဒ်တရားလို့ဒီလိုလေးသိလိုက်ရင်ပဲဒကာဓမ္မတို့တက္ကရာရိရှိအတိအပြင်ပြုတ်သွားပြီလို့မှတ်ပါ ၎င်းကြားတဲ့စိတ်ကလေးတွေဒကာဓမ္မတို့တန်တာ၌ပေါ်ပြီးကြားတာပဲရှိတယ်ကောင်းတာဆိုတာမရွေးတတ်ပါဘူးကုသိုလ်ဖြစ်တယ်အကုသိုလ်ဖြစ်တယ်ဗျာတဖြစ်တယ်လို့မသိပါဘူးနောက်ကြတာဒကာဓမ္မတွေကဒီတရားလေးကချုပ်သွားပြီးဒီကာလကြားလို့ကောင်းလိုက်တာဆိုတဲ့တရားကံလေးကြားရတာချမ်းသာလိုက်တာဆိုတဲ့ကုသိုလ်စိတ်ကလေးနောက်ပိုင်းကလာပေါ့ နောက်ပိုင်းကပေါ်လာတဲ့ဥစ္စာအယံကပရိစ္ဆသမုပ္ပါနောက်ဟာကပရိစ္ဆသမုပ္ပန္နာတရားတနည်းအရင်ချုပ်သွားတာကအကြောင်းတရားနောက်ပေါ်လာတာကဩဒါဖြင့်ဒကာရမတို့ကောင်းတယ်ဆိုတဲ့တရားလေးဟာလဲအင်းကြားလို့ချုပ်သွားကြားပြီးချုပ်သွားတဲ့ဓမ္မလေးကြောင့်ပေါ်လာတာပဲမဆိုတဲ့ အရင်တရားကမချုပ်ဖဲနေနဲ့နောက်ကြားလို့ကောင်းတယ်တရားနာရတာကောင်းတယ်ဆိုတဲ့တရားလေးပေါ်နိုင်ပါမပေါ်နိုင်တော့ဩအရင်တရားကအကြောင်းနောက်တရားကအရင်တရားကပဋိစ္စသမုပ္ပါဒတရားနောက်တရားကပဋိစ္စသမုပ္ပါဏတရားဝါကြောင့်ကျုပ်ပဲသဘောပါအဲရရတယ်ငါသူတစ်ပါးယောက်ျားမဟုတ်မှမဟုတ်နာမခန္ဓာ၄ပါးပဲ နောက်ပေါ်လာတာတွေလည်းငါသူတော်ယောက်ျားမိန်းမဟုတ်ပါရဲ့ဟုတ်ပါဘူးပရိစ္ဆေသမုပ္ပါဏတရားနန္တရားလေးပဲဆိုရင်ကိုလွဲသလားမလွဲပါဘူး။ကောင်းပြီဒီလိုကြီးပဲခန္ဓာကိုယ်ကပရိစ္ဆေသမုပ္ပါတရားပေါ်တိုင်းပရိစ္ဆေသမုပ္ပါဏတရားပေါ်တိုင်းဒီလိုသိပြီးတကယ်လားခန္ဓာကိုယ်ဟာပရိစ္ဆေသမုပ္ပါအကြောင်းပြုဆက်ဆက်နေတာမှတပါး ငါသူတစ်ပါးယောက်ျားမိန်းမမရှိပါကလားဆိုတာကိုသိထားလို့ရှင်းဖြင့်တက္ကရာဒိဋ္ဌိပြုတ်ပါလေသဘောကျကောင်းပြီဒီတက္ကရာဒိဋ္ဌိဖြုတ်ပြီးကြလားသတ္တရာဒိဋ္ဌိလေးဖြုတ်ခြင်းတော့ဒီလိုစဉ်းစားတာပေါ့ဒကာဓမ္မတို့ကြားတဲ့စိတ်ကလေးချုပ်သွားတော့မှအင်းခေါင်းကကောင်းတယ်ဆိုတယ်ဆိုတော့ဝေဖန်တဲ့ကုသိုလ်စိတ်ကလေးမပေါ်လား အင်းကြားတဲ့စိတ်ကလေးကိုတရားဓမ္မတွေကအော်ချုပ်သွားပြီလို့ညာနဲ့သိလိုက်လို့ရှိရင်လေသာသနာဒိဋ္ဌိမရှိပါဘူးအင်းကောင်းတဲ့စိတ်ကလေးတရားနာလို့ကောင်းတဲ့စိတ်ကလေးနောက်ကပေါ်လာတာကိုတရားဓမ္မတွေကအော်အရင်ချုပ်အရင်တရားချုပ်ပြီးကျေးဇူးပြုလို့နောက်တရားဆိုတဲ့ကြားလို့ကောင်းတဲ့စိတ်ကလေးပေါ်လာပါလားလို့သိလိုက်ပြန်တော့လေဥစ္စေရာဒိဋ္ဌိပြုတ်နောက်တရားလေးပေါ်လာမြန်လိုက်တော့ ဒါဖြင့်တူတူပြောကြပါစို့ဆိုတော့အရင်တရားချုပ်တာကိုသိလိုက်ရင်သတ္တရပြုတ်နောက်တရားပေါ်တာကိုသိလိုက်ရင်တရားတွေဒီဆက်ပေါ်နေတာပဲလို့သိရင်သက်ကာယပြုတ်သိပြီဖြာဖြာမှတ်ဒီသုံးလုံးအရေးကြီးပါတယ်အရင်တရားချုပ်သွားတာသိလိုက်ရင်သတ္တရပြုတ် နောက်တရားပေါ်လာတယ်လို့သိရင်ဟောအရင်ကလည်းတရားပဲနောက်ဟာလည်းတရားပဲလို့သိပြန်တော့သေသေးချာချာမှာသေသေးချာချာမှပါရဂရမတို့တရားရေးကြည့်လို့ပြောနေတယ်ဒါမပါပဲနဲ့အနိစ္စဒုက္ခအနတ္တရှုခဲ့တော့မမဆိုင်ဖုံမဆိုင်ဖြစ်မှာတကားကျွဲတကားသိဆိုရည်ဒီသုံးကောက်စီအောင်ပြန်ပြီးကြလာဘုန်းကြီးကပဲချီးမြှောက်ပါဦးမယ် ကြားစိတ်ကလေးချုပ်သွားတာကိုဟောချုပ်သွားပြီလို့ညာနဲ့သိလိုက်ရင်ဘယ်ဒိဋ္ဌိပြုတ်သလိုဩကြားစိတ်ချုပ်သွားလို့တရားကောင်းတာသိတဲ့စိတ်ကလေးပေါ်လာရင်ဥစ္စေရဒိဋ္ဌိပြုတ်တယ်တဲ့ဘာကြောင့်အကြောင်းချုပ်လို့ကျုပ်ပေါ်တော့ပြတ်သွားတာမှမဟုတ်ခဲဘူးဗျအင်းအရင်ကြားတာလဲကြားတဲ့ဓမ္မပဲနောက်ကောင်းတာကောင်းတယ်လို့ပြောတာလဲအင်းကြားကောင်းတဲ့ဓမ္မလေး ပေါ်တာပဲလို့ဓမ္မကြီးပေါ်နေတာပဲဓမ္မကြီးချုပ်နေတာပဲလို့သိရင်ဘာပြုတ်ပါလိမ့်မယ်အဲဓမ္မကြီးပေါ်နေတာပဲဆိုလို့ရှိရင်ဖြင့်ဓမ္မပေါ်ရေးဓမ္မချုပ်တာသိလို့ရှိရင်ဖြင့်တက္ကရာရိကပြုတ်နေတာဒါပြန်ယနေ့စောစောပိုင်းကပဲခန္ဓာကိုယ်ရင်ဘယ်တရားပေါ်ပေါ်ဓမ္မပေါ်တယ်နောက်တစ်ခါပေါ်ပြန်လဲမှန်ပါဘူး ဓမ္မပေါ်တာပဲဆိုတော့အင်းပရိစ္ဆသမုပ္ပါတရားနဲ့ပရိစ္ဆသမုပ္ပါဏတရားဒီနှစ်ခုလဲပေါ်နေတာတနည်းမြန်မာလိုရှင်းရှင်းပြောလိုက်ပါဆိုတော့အကြောင်းပေါ်လိုက်အကြောင်းချုပ်လိုက်ဟင်းကျိုးပေါ်လိုက်အကျိုးချုပ်လိုက်ဒါပဲရှိတယ်ဒီလိုရှိနေလို့ရှိရင်သာသနာတော်မှာဒါလေးကိုသိရရင်ပဲဝိပဿနာမပွားဘဲနဲ့နေုံ600တရားရပါပြီလို့မှတ်ပါ ဝိပဿနာမပွားဘဲနဲ့နေဆောင်600တရားတော့ရပြီမျောသမားမြုပ်သမားတော့မဟုတ်တော့ဘူးလို့ဆုံးဖြတ်ချက်ချအမတန်ဘုဒ္ဓံသွားပြီလို့ဆိုတာဆုံးဖြတ်ချက်ချပါဒါဖြင့်တရားဓမ္မတွေခန္ဓာကိုယ်ထဲမှာစားကျင်တဲ့စိတ်ကလေးပေါ်လာလဲဓမ္မပေါ်တာစားကျင်တဲ့စိတ်ကလေးဖြုတ်သွားပြန်တော့ ဩငါစားကျင်တာငါမစားကျင်ပြန်ဘူးတော့မဟုတ်ပါဘူးဓမ္မပေါ်ရေဓမ္မချုပ်တာပဲမှတ်လိုက်တာပေါ့ဒီလိုဆိုတော့တက္ကရာတိတိညာတပရိညာနဲ့ပြုတ်နေသောကြောင့်သာသနာမှာထောက်ရတရားဖြစ်တဲ့သုလသောတပန်လို့ဆိုတာတက္ကထာများရေးတာဒါပါပဲငါပြုတ်သွားတာလေသုလသောတပန်ဆိုကြတာပါပဲ ကောင်းပြီတဲ့ခန္ဓာကိုယ်မှာဘယ်တရားပေါ်ပေါ်ဝေဒနာပေါ်တယ်ဟောဝေဒနာပေါ်တယ်လို့ဝေဒနာခံစားတာဝေဒနာပေါ်တာပဲအမှတ်တာပညာပေါ်တာပဲတိုက်တွန်းတာစေတနာပေါ်တာပဲသိတာစိတ်ပေါ်တာပဲဒီလိုပေါ်တိုင်းပေါ်တိုင်းသိနေရင်ဘာပြုတ်ပါလိမ့်မလို့တက္ကရာဒိဋ္ဌိပြုတ်တယ်တက္ကရာကျွဲရတရားဓမ္မပေါ်တိုင်းပေါ်တိုင်းသိနေရင်ဘာတော့ ဩတက္ကရတိပြုတ်နေတော့တသံတရားလုံးဟာဒီဥစ္စာငါလုတ်ပြီးဒီကရလာခဲ့ကြတယ်သာကျင်ငါမတ်တာငါငါတိတ်သွန်းလိုက်တာပဲဒီလိုငါသိတာပဲဒီလိုပဲမလာကြဘူးလားအခုတော့ဖြင့်သာကျင်ဝေဒနာမတ်တာတင်ညာတိုက်သွန်းတာစေဒနာဓမ္မတွေပေါ့ဗျာသိတာဒီစိတ်ဝိညာဉ်ပေါ့ဗျာ အဲ့ဒီကဲတော့ဓမ္မပေါ်တိုင်းပေါ်တိုင်းဓမ္မပါလားဓမ္မပါလားလို့ဆိုလို့ရှိရင်ဖြင့်တက္ကရာဒိဋ္ဌိကဒကာကျွယ်ဒကာသစ်ပြုတ်ပေါ်လို့မှတ်ထားကြပါအဲ့ဒီလိုဉာဏ်တွေကအသိဉာဏ်နဲ့ပြုတ်ပြီးကာလမှာညာတပရိညာဆိုတဲ့သိမှုနဲ့ပြုတ်ပြီးဒီကာလညာတကသိပရိညာကပိုင်းခြားနော်သိမှုပိုင်းခြားပြီးဒီကာလမှာတိရဏပရိညာဆိုတဲ့နဲ့ပွားမှုနဲ့ကျွတ်တော့လွတ်ပြတ်တယ် ယနေ့ဟောရတာဖြစ်တဲ့ယမကမှာဒကာဓမ္မတို့ဝိပဿနာလုံးမလုံးလို့မဖို့မဆိုင်တာလားတဲ့တက္ကရာနဲ့ဥစ္စေရခံနေလို့လားတက္ကရာဒိဋ္ဌိနဲ့ဥစ္စေရဒိဋ္ဌိခံနေလို့အာထုတ်ပြန်အာထုတ်များတော့လေဒကာဓမ္မတို့ယမကမှာသောတာပန်မတိသရဂန္ဓကံယန္တာဝေးစွာ ဒီလိုမဖြစ်ဘူးလားအဲ့ဒါကြောင့်တေနံပါတက္ကရာဒိဋ္ဌိသတ္တရဥစေရဒိဋ္ဌိဖြုတ်ညာတပရိညာနှင့်နိနံပါရှင်းလင်းပြီးတဲ့ကာလမှာအနိစ္စဒုက္ခအနတ္တဖြစ်ပြပွားမှုနိနံပါပွားမှုရှင်းနပ်ပါဒကာကျွေဒကာသိတို့တေနံပါကတက္ကရာဖြုတ် နိဗ္ဗာန်ဘက်ကဖြုတ်ပေးတဲ့တရားကိုဘွားမှုသုံးနာဘက်ကဘွားပါများတဲ့အခါကျတော့မဲခင်၈ပါးပြည့်စုံပြီဒိဋ္ဌိဝိရိကိစ္စကိုတကယ်ပဲမှုဒါကြောင့်သိမှုဘွားမှုပဲမှုဆိုတာမြန်မာလိုတော့ဒီတိုင်းပေါ့ပါဠိတော်ဘုရားဆုံးနဲ့သုံးတော့ညာတပရိညာသေရဏပရိညာဘာနာပရိညာဆိုပရိညာ၃ပါးဝေဘာထားပါတယ်ဘုရားက ရှင်းကြပါလားကောင်းပြီဒါဖြင့်ဟောကြားတော်ယမကမှာယမကယူကိုဂါကြေဂါသေးတို့နည်းနည်းလေးဆက်ပြောလိုက်တာပေါ့သူကလည်းယန္တာသေးလို့ရှိရင်ဘာမှမဖြစ်ဘူးဘာမှမဖြစ်တော့ဘူးဆိုတော့ယန္တာပြိနိဗ္ဗာန်ဆံလို့ရှိရင်ဖြင့်နိဗ္ဗာန်ရောက်တဲ့နိဗ္ဗာန်ရတယ်ဆိုတာထင်ရှားတယ် တို့တော့သူနိဗ္ဗာန်မရှိဘူးလို့ပြောလိုက်တယ်ယန္နာသေးရင်ဘာမှမဖြစ်တော့ဘူးဖះဟောတာသူသိပါရဲ့ဒီလူကြီးကိုမစွန့်တော့ကြောင့်ရှင်သာရိပုတ္တရာကဒီတိုင်းမြန်မာလိုစကားသမီးပြောပြီးစွန့်ခိုင်းလို့လည်းရမှာမဟုတ်ပါဘူးခန္ဓာ၅ပါးထဲမှာယန္တာအရှာခိုင်းမှပဲတော်တော့မယ်ဆိုပြီးမအရှာမခိုင်းဘူးလားဒါနဲ့ အဲ့ဒီရှားတဲ့ငန်းကြီးလေးယနေ့ထပ်ပြီးဒီကရမှတ်လိုက်ပါဦးဒါနဲ့ရှင်သာရိပုတ္တရာနေကလာပြောတာနဲ့ကောကောငါသွားချုပ်ပါမယ်ယမကတကယ်တက္ကာရိတိနဲ့ဥစ္စေတရိတိယူသိပြီးဒီကရညောင်တန်းစုနေတဲ့ပုဂ္ဂိုလ်ကြီးကိုငါရိပုတ္တရာစစ်သူကြီးမှမနှုတ်ပယ်လို့ရှိရင်ပြန်ပယ်လေးပါထုတ်ချောက်ရောက်ချီရဲ့ သွားမတော်မယ်ဆိုပြီးကလညနေပိုင်းပဲယမကရှိတဲ့နေရာကိုတခါကျော်တခါတစ်တို့ရှင်သာရိပုတ္တရာသွားတယ်။သွားပြီးတခါလာယမကမင်းယူပြောစမ်းပါဆိုတော့ငါကြားတဲ့တိုင်များဟုတ်ပါရဲ့လားဆိုတော့ဟုတ်ပါရဲ့ဗျာရဟန္တာသိရင်ဘာမှဖြစ်တော့ဘူး။ဆိုတော့ဥစ္စေရာတွေမယူဘူးလား။အဲ့ဒါနဲ့ကယမကဒီလိုလည်းမဆိုတတ်ကောဖះလည်းမဆွဆွဲနဲ့ကောဖះလည်းဒီလိုမဟုတ်ပါဘူးမင်းကလည်းဒီလိုမယူနဲ့ကွာ။ မဟုတ်ပါဘူးကွာကဲငါစီစစ်စမ်းပါမယ်မင်းရန္တာရှာကြပါစို့ကွာဆိုရန္တာဆိုရသည်ပုဂ္ဂိုလ်တ attva ပဲရန္တာဆိုတာဘာလို့ပုဂ္ဂိုလ်တ attva ဆိုဆွဲတာပဲသဘောကျလားပုဂ္ဂိုလ်တ attva ဆိုဆွဲတော့ခန္ဓာ၅ပါးထဲမှာတခါသိရန္တာရှာခိုင်းပါတယ်တရားဓမ္မတွေပဲရန္တာရှာခိုင်းနော် ကောင်းပြီခန္ဓာ၅ပါးဓမ္မယန္တာရှာခိုင်းတော့သူယန္တာရှာခိုင်းတဲ့အထက်မှာကျွတ်တို့ညာကလည်းတက်ဝင်လိုက်တော့ဘယ်မလုံးတကကျွဲဘယ်မလုံးတကတက်ဆိုရလဲကိုယ့်အကိုစစ်စစ်ယူလိုက်တဲ့တော့ယမကရေမင်းယန္တာသေးရင်ဘာမှမဖြစ်ဘူးဆိုတော့အဲ့ဒီဘာမှမဖြစ်တာသာထားစမ်းမအောင်ယန္တာရှာကြအောင်သူဘာမှမဖြစ်တာဆိုတော့နောက်စကားမဟုတ်လားယန္တာရှာကြပါဦးဆိုတော့ ယမကရေရုပ်တရားကိုမဉ္ဇန္တာခေါ်မလားလို့မေးလိုက်ယမကဘယ်နဲ့ဖြေတော့ရုပ်တရားယန္တာမဟုတ်လို့ယဝေဒနာမဉ္ဇန္တာခေါ်မလားသင်ညာယန္တာခေါ်မလားသင်္ခါရယန္တာခေါ်မလားအဲဝိညာဉ်ယန္တာခေါ်မလားဟောတကယ်ဓမ္မတွေလည်းဒီခန္ဓာ၅ပါးပဲရှိနေတော့ဘယ်ဟာမိမခေါ်မယ်ဘယ်ဟာယောက်ျားခေါ်မယ်လို့ခေါ်ကြပါရဲ့ အဲယုံနာဓမ္မတွေပဲရှိမှာပေါ့ဆိုတော့တဘာလုံးတာလုံးတို့ဒီမေဘာမေတာလုံးတို့မဲတော့မှသက္ကာရိတိဖြုံနေတာတခါကျွဲတခါသိရဒီမေကဘာမဲပါလဲဝိပဿနာအရှုခိုင်းတာလားသက္ကာရိတိဖြုံနေတာလားကြည်ရှင်သာရိပုတ္တရာဟောစဉ်ကြည်ဥပဒနာအလုပ်ကိုမပါသေးဘူးမပါသေးဘူးသူဘာလုပ်နေတယ်ဆိုတာခင်ဗျားတို့သိပြီ ဟမ်ဘာလုပ်နေတာလက်ကရီဒီပြုတ်နေတယ်ဆိုတာကျင်တတ်ပါဗလားအဲ့ဒါကြောင့်တရားစရဲကဒကာဓမ္မတွေပြောကြခဲ့ပါတယ်ဘာလေးပေါ်လာလာလာဓမ္မလေးတစ်ခုပေါ်လာတယ်လို့မှတ်လိုက်လို့ရှင်တက္ကရာကြီးပြုတ်နေတာပဲ ဒါကြောင့်တရားတရားဓမ္မတွေသံတံသာကျင်ဓမ္မကိုရှင်ဓမ္မဤရှင်ဓမ္မပြောရှင်ဓမ္မဆိုရှင်ဓမ္မတကားကျွဲတကားတစ်ပေါ်ရှင်လားဘောဓမ္မပေါ်တာပဲပုဂ္ဂိုလ်တ attva ပေါ်တာဟုတ်ပါရဲ့လားအဲအကြောင်းပေါ်တယ်ကျိုးပေါ်တယ်ဒီလိုသမှတ်နေတာပေါ့ဗျာတပါကျိုးနာဆရာဘုန်းကြီးဒီလိုဓမ္မသာပေါ်တယ်လို့အတိမပြုခိုင်းနေပါလိမ့်မလဲလို့မေးကြခဲ့တော့တက္ကရာရိတိချုပ်နေတာလို့မှတ်တာပေါ့ ကောင်းပြီဒါဖြင့်တဏ္ဏပရုပ်ကိုယန္တာခေါ်မလားဝေဒနာပညာသင်္ခါရဝိညာဉ်ကိုယန္တာခေါ်မလားလို့မေးလိုက်တဲ့အခါကျတော့မခေါ်ပါဘူးဖေဟာလို့သူဖြေလိုက်တော့တက္ကရာဒိဋ္ဌိတော်တော်လေးပါသွားတယ်သို့တော့ရှင်သာရိပုတ္တရာကသိတယ်မကျင်လာသေးဘူးတဲ့ပါရုံပါသေးတာတက္ကရာဒိဋ္ဌိမပြုတ်သေးဘူးပထမမေကွန်ပြီဒုတိယမေကွန်မေးပြီအေးဓမ္မက ဒါဖြင့်ရုပ်ထဲမှာယန္တာရှိတယ်လို့မင်းခေါ်မလားဝေဒနာထဲမှာယန္တာရှိနေတယ်လို့ခေါ်မလားမကျုပ်ထဲမှာရှင်ငယ်ဗရမ ्या ရှိသလားမေးသလိုပေါ့ဗျာရုပ်ထဲမှာများယန္တာရှိသလားလို့မေးနေတယ်သူကဘယ်နဲ့ဖြေတော့အဲဝေဒနာထဲမှာယန္တာရှိသလားသိညာထဲမှာယန္တာရှိသလားအဲသင်္ခါရထဲမှာ စိတ်ဆိုတဲ့ဝိညာဉ်ထဲမှာအဲဒီမှာလည်းခမရတဲ့သံဃာလည်းခန္ဓာ၅ပါးရှိတာပဲဘယ်ထဲမှာမှရပြမိမှမရှာပါနဲ့မရှိပါဘူးအဲ့တော့နှစ်နံပါတ်မေခွန်းလည်းသူမရှိဘူးပဲဖြေလိုက်တယ်ကဲသုံးနံပါတ်မေခွန်းကိုတခါမေးပြန်တယ်သက္ကာရီပါသွားပြီအရင်နဲ့ပါသွားပြီပါကြရပေါင်းဆိုပြီးကြွယ်ရှင်သာရိပုတ္တရာမေးပြန်တယ်ယမကကိုဟေးယမကယံဒါဖြင့် ရုပ်မှတပါးကိုယန္တာခေါ်မလားလို့မေးပြန်တယ်ဘယ်နဲ့ဖြေတော့မဟုတ်ပါဘူးလို့ပဲဖြေတယ်ဝေဒနာမှတပါးယန္တာခေါ်မလားသင်ညာမှတပါးယန္တာခေါ်မလားစေနာမှတပါးယန္တာခေါ်မလားစိတ်မှတပါးယန္တာခေါ်မလားဟောသုံးချက်ရှိတော့ယန္တာခေါ်ကြကိုပါရလားဘယ်ယန္တာသိရင်ဘာမှဖြစ်ဘူးဆိုတဲ့စကားဟောတိကံဖြစ်ပါ ဘောပါဘယ်နှချက်ရှိပါလိမ့်မလို့သုံးချက်ရှိသွားပြီဒါတက္ကရာတိခွာနေတာဝိပဿနာရှုတာတလုံးမှမပါဘူးမှတ်ပါပါရလားအဲ့ဒါကြောင့်ဒကာကျွယ်တို့ဒကာသစ်တို့ဩရှေ့ရရှေ့ထားလောက်ရမယ်လို့ဒီလောက်ပါလားဘာကြရှေ့ထားလောက်ရမယ်လို့သိပါဗလားကောင်းပြီဒါဖြင့်လေးနံပါတ် ယမကရဲ့တဲ့လေးနံပါတ်မဲ့မဲဦးမယ်ဆိုတော့တက္ကရာရီတော်တော်ပါပြီဗျာသုံးခါရှင်းလိုက်တာတော်တော်ပါဒါလေးနံပါတ်ရှင်းပုံမယ်ဆိုပြီးရှင်းပြတယ်ယမကရဲ့ဒါဖြင့်ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးအပေါင်းကိုမင်းရန်တာလို့ဆိုမလားလို့မေးပြန်ဒီလိုလည်းမဟုတ်ပါဘူးခင်ဗျာလို့ဖြေဒီအပေါင်းမေးတဲ့ခန္ဓာ၅ပါးကိုအပခန္ဓာ၅ပါးအပေါင်းကိုရန်တာခေါ်မလားလို့မေးတော့လည်းဘယ်နဲ့ဖြေ သဘောကျတော့ကောင်းပြီလက္ခဏာရိတိ၄မျိုးနဲ့မေးလိုက်ပြန်တော့စိတ်ပြီးမေးလိုက်တော့တော်တော့ကိုပါတယ်ပါတော့ပြီနော်မေးသေးတယ်ငါးခုမြောက်ကြအောင်မေးလိုက်မယ်တရားဓမ္မတို့ယမကရေဒါဖြင့်ယုံမဟုတ်တာကိုယန္တာဆိုမလားဝေဒနာမဟုတ်တာယန္တာဆိုမလား သင်ညာမုဒ္ဒယန္တဆိုမလားသင်္ခါရမုဒ္ဒယန္တဆိုမလားဝိညာဉ်မုဒ္ဒယန္တဆိုမလားဆိုတော့ခန္ဓာ၅ပါးမှာတခြားကိုယန္တဆိုမလားလို့မေးတာအဲ့တော့သူပဲနဲ့ပြေပြန်လိမ့်မဟုတ်ပါဘူးဗျာလို့ဖြေလိုက်တော့ဒကာရမတို့ဘုရားငါးချက်နဲ့တက္ကရာကြီးဖြုတ်လိုက်တာအဲယန္တရှာတွေ့သေးတယ်ဒါဖြင့်ဒကာရမတွေကကိုယ့်အကိုရှာလိုက်လို့ရှင်မိမ့်မယောက်ျားရှာတွေ့ပါ အဲမတွေ့တဲ့ကံကြာတပရိညာဆိုတဲ့သိမှုနဲ့သက္ကာရိရှိပြုတ်ပေါ်ဆိုတာအောက်မိတ်နော်ဒီဓမ္မအဲသက္ကာရိရှိဆိုဖြင့်ညာတပရိညာနဲ့ပြုတ်ဖေးတဲ့မကပြုတ်ကြရန်တာတော့ဖြင့်ပျောက်သွားပြီသူဆွဲထားတဲ့ယန္တာတေရင်ဘာမှဖြူဖျားတော်မူတာငါသိပါရဲ့ယန္တာတေရင်ဘာမှမဖြစ်ဘူးဆိုတဲ့သူ့ယူဟာအခုယန္တာရှာတွေ့သေးရဲ့မတွေ့တော့ ဒိဋ္ဌိပြုတ်ပြီဆိုတာရှင်ပါရိပုတ္တရာကသိကဲဒိဋ္ဌိပြုတ်ရင်ဝိပဿနာအလုပ်ခိုင်းတော့မယ်ဘယ်ချိန်ကြမှာခိုင်းပါလဲသက္ကာရိတိပြုတ်မှဝိပဿနာအလုပ်ခိုင်းဩတော်ကိုပဲအလုတ်စင်ညံပေးမှာဖြင့်နေယူလောက်တဲ့ကိုတော်ကြီးနောင်လာနောက်သားမရဲ့စေတော့ဝိပဿနာရှေ့ထားမလုပ်နဲ့တက္ကာယဖြုတ်တာရှေ့ထားဟိဆိုတဲ့ဥစ္စာကို နမလာလောကတွေနီးများများကြံရအောင်နီးမလွဲရအောင်ဟောခဲ့တယ်တရားသဘောပါကဲကြည်ဒါဖြင့်ဆရာမနဲ့တွေ့ရမှာသိကြောက်ဆရာကောင်းမင်းကွာဘာမှမလုပ်နဲ့အနိစ္စဒုက္ခအနတ္တမှာတော့ဗာနိဗ္ဗာန်ရောက်တဲ့တရားမရှိဘူးကွာဥပုသ်ဆောင်နေဒါကလုံနေဝါကြိုက်တာရှေ့နှစ်နံပါတ်ရှေ့ထားလို့တော့တင်းနံပါတ်ကဗလာဖြင့် သင်္နမဗလာဖြစ်ပြီးဒီကလာနေတော့အရေးပါတာကဗလာဖြစ်ပြီးဒီကလာနေတော့နောက်လို့သေးရအရေးမပါတာတွေဖြစ်ကုန်ဘလို့ကြောက်เสียကောင်းဒါကြောင့်ယထာဘုဒ္ဓညာနာယသတ္တပရိတိတဘော44ကျိန်မှားတယ်ယထာဘုဒ္ဓဟုတ်တိုင်းမှာဆိုညာနာယမင်းတို့သိဖို့ရအလို့ငါသတ္တာရှင်းနောက်အရှင်နဲ့ကွာအလုံးစုံတက္ကရာခွာရတဲ့ဆရာကို ညာနာကပရိယေတိတဘောမင်းတို့ငါဖျားမရှိသေးတော့ရှာပြရမရှာပါကွာအစင်တွေလွယ်ကုန်လို့မင်းတို့ဒုက္ခလာလာကြီးရောက်ပြီးကြလားပင်မန်းကတော့ဖိမရောက်ဖဲနေမှာစိုးရိမ်လွန်းလို့44ချိန်မှားတယ်သဘောကျဟုတ်တိုင်းမှန်စွာတင့်နှစ်ခွဲပြီးတကလားဟောရတဲ့ဆရာအလုတ်စင်ကိုတစ်တစ်ကနှစ်မကျော်ဘဲနဲ့အစင်တိုင်းသွားပြီးလှုပ်ဖို့ဆရာ ဘယ်ဟာကိုအရင်လို့ပြီးမှဒုတိယဟာကိုနောက်ချလို့ဆိုတဲ့ပြောတတ်တဲ့ဆရာကိုမင်းတို့ငါမရှိသေးနောက်ဖြင့်ရှာပြအောင်ရှာကြဟေးဆိုတော့44ချိန်မှာမှားတယ်မမှားတယ်ကဲခုရှင်သာရိပုတ္တရာကြီးကဖြင့်ဒိဋ္ဌိဖြုံနေနေသည်ကိုငါးနည်းနဲ့ဝေဖန်လိုက်တော့ဒိဋ္ဌိပြုတ်သွားပြီသိတော့သိသွားပြီယမကဒိဋ္ဌိပြုတ်သွားပြီဒကာဓမ္မ အသိနာပြုတ်တာပဲရှိသေးတယ်မဲ့နဲ့မဖြုတ်ရသေးဘူးအသိနာပြုတ်တာပဲရှိသေးတယ်မဲ့နဲ့မဖြုတ်ရသေးပါဘူး။ဒါရင်မဲ့နဲ့ဖြုတ်တော့မယ်ဆိုတော့ဒကာဓမ္မတို့ပထမဝိပဿနာမဲ့နဲ့သူပွားရအောင်။ပြီးတော့မှလောကုတ္တရာမဲ့နဲ့ဖြုတ်အောင်။တဘောကြ။ကောင်းပြီဒါဖြင့်ကဲယုံကြရတဲ့မယန္တရှာမတွေ့လို့ရှိရင်ဖြင့် ငါတရားလေးဟောမယ်မင်းသားထောင်စံခန္ဓာကြည့်ပြီးဒီကလာသဘောကျခန္ဓာကြည့်ပြီးတရားနာရပါခန္ဓာဘယ်နှပါးရှိတော့အဲ့ဒီ၅ပါးကြည်ပြီးကလာငါဟောမယ်ဆိုတော့ကဲယုတ်တရားဟာယမကရေယုတ်တရားဟာဖြစ်ပြီးပြတတ်တဲ့အနေဆလားခိုင်မြဲတဲ့အနေဆလားလို့မင်းလိုက်သူကလည်းဖြေတယ် အနိစ္စလို့ပဲသူဖြေလိုက်တယ်တခါကျွဲတခါဖြစ်ဩငကူကသူအနိစ္စလို့ထားလို့အနိစ္စတော့ဖြေတတ်တယ်ဗျဖြေတတ်နင့်ငကူကလှုပ်ပြီးတခါလားဖြေပါရဲ့သားနဲ့အခုခါမှာဘယ်နဲ့ကြောင့်သူဒီကဒိဋ္ဌိသက်တောင်ပြေးဝင်ပြီးရဟန္တာမဖြစ်တဲ့ပြင်ဒိဋ္ဌိတောင်သက်ဝင်သွားသေးတာဘာပါလဲမလို့ဆိုတော့ဩရှိကတက်နံပါတ်ကိုမလုံးမိလို့ ဒိဋ္ဌိပြုံးမှုကိုတစ်ထားရမှာမထားမိလို့သဘောပါဂိုင်းတာနဲ့ဝေဒနာအိဋ္ဌလားအိဋ္ဌလားလို့မေးလိုက်ပြန်အိဋ္ဌလို့ပဲသူဖြေတယ်ကြည်စံတကာကြွယ်တကာတဲ့ငကွာလောက်ထားလို့ဖြေတတ်တယ်သင်ညာအိဋ္ဌလားအိဋ္ဌလားလို့စေတနာလေးအိဋ္ဌလားအိဋ္ဌလားလို့မေးလိုက် စိတ်ကလေးတွေဘယ်စိတ်ပေါ်လာလားအိဋ္ဌလားအိဋ္ဌလားလို့မေးလိုက်တာဒီလိုပဲမေးလိုက်နော်နောက်တစ်ခါဆက်ပြီးဒီကရခန္ဓာကြီးกว่าခန္ဓာကြီးဖြေกว่าဆိုတော့ဒါအလုတ်ခိုင်းအဲ့ဒီအိဋ္ဌဖြစ်တဲ့ဒကာဓမ္မတွေရှုနေတဲ့ဝေဒနာထားပါအောင်တော့စိတ်ထားပါအောင်တော့နော်အဲ့ဒီဝေဒနာလေးဟာအနိစ္စဖြစ်တဲ့တရားအဲ့ဒီအနိစ္စရောက်သွားတဲ့တရားလေးကို ဒုက္ခဆိုမလားဒုက္ခဆိုမလားယမကရေလို့မေးလိုက်ဘယ်နဲ့ဖြေဩဒုက္ခလို့ဖြေတယ်ဆိုတော့သဘောကျအဲ့ဒီအိဋ္ဌဒုက္ခဖြစ်တဲ့ဝေဒနာလေးကိုမင်းဒီကားလို့ဆိုလို့ချင်းငါ့ကိုငါငါ့ဥစ္စာလို့ဆိုနိုင်ရလားလို့မေးလိုက်မဆိုနိုင်ဘူးလို့ဖြေလိုက်တော့အနတ္တညာပိုင်းတော့မပိုင်ဘူးလားအဲ့ဒီကဲတော့ပိုင်ပြီးဒီကားလားမှာ သွားတဲ့အခါမှာဟောအနိစ္စဒုက္ခအနတ္တတော့ဖြင့်သူပိုင်သွားပြီဆိုပွားများတဲ့ဉာဏ်ပိုင်သွားပြီဆိုတော့မှယံဂိရှိသမှုတရားဓမ္မသဗ္ဗန္တံဒုက္ခသမိန်တိဝါမေဟောမေတ္တနာမှာပေါ်သေးရဒုက္ခသစ္စာကြီးလို့ရှုလိုက်စမ်းဟေခိုင်းလိုက်သုက္ကနာပေါ်သေးပါရဲ့ရှုခိုင်းလိုက်နှုတ်ဟုတ်ကောင်းမဟုတ်ဘူးလားဖြစ်တာလဲဒုက္ခပဲ ပြက်တာလည်းဒုက္ခပဲဖြစ်တာလည်းပြက်တာလည်းအင်းဒုက္ခခန္ဓာသာဆိုဒုက္ခခန္ဓာသာဒုက္ခအစုကြီးဒါကြောင့်ခမရဒုက္ခနာကိုယ်ထဲမှာသမှုရိယလိုချင်တဲ့အခါသမှုရိယသစ္စာဖြစ်တယ်ကြံတဲ့ထိန်မှာဒုက္ခသစ္စာနဲ့နေတယ်လို့ဘာပဲဖြစ်ဖြစ်မှလားလိုချင်တဲ့ခံသမုဒိယသစ္စာလေးတစ်ချိန်ပေါ်တယ်။အဲကြံတဲ့အချိန်ဘာနဲ့နေတော့မေး ဒုက္ခသစ္စာမြင်နေရတော့ဒီထဲမှာဒုက္ခသစ္စာဆိုတော့ဖြစ်တာနဲ့ပြက်တာပဲရှိတော့ဖြစ်တာလည်းဒုက္ခသစ္စာအင်းပြက်တာကိုအဲဖြစ်သွေရဒုက္ခသစ္စာကြီးယမကရှုစမ်းกว่าခိုင်းလိုက်တော့ तू ကဖြစ်ဒုက္ခပြက်ဒုက္ခပိုင်းခြားသိအလုံးစုံဒုက္ခသစ္စာကြီးပဲလို့ तू သိသွားတော့မှခொနည်းခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးက तू ရှုနေတဲ့ညာအောက်မှာပဲဒကာဓမ္မတွေချုပ်ပြောက်သွားတယ် ဒါသူညာဒီရောက်မှချုပ်ပြောက်သွားတော့ဒုက္ခပထမအချိန်ချုပ်သွားပြီလို့မဆိုနိုင်ဘူးလားဒုက္ခချုပ်တဲ့နောက်ကနေပြီးတဲ့ဒိဋ္ဌိဝိသိကိစ္စသီလပရပရမာသဆိုတဲ့တရားသုံးခုကဒုက္ခနဲ့ပြိုင်ချုပ်တပည့်ကြရှေးကဒုက္ခချုပ်တာနဲ့နောက်ကသမုဒိယသုံးခုချုပ်တာနဲ့တပြိုင်တည်းလို့ဒကာကြဒကာတက်မှတ်လိုက် ရှေ့ကဖြစ်ပြဒုက္ခချုပ်တာနဲ့နောက်ကတန်ဒိဋ္ဌိဝိသိကိစ္စသီလပရပရမာသဆိုတဲ့သမုဒိယသုံးခုချုပ်တာနဲ့ရှင်းနောက်ခွဲလို့ရရဲ့မရပါဘူးအချိန်မှန်းနဲ့အင်းတခါလည်းပြုတ်ဒီဒိဋ္ဌိဒိဋ္ဌိသုံးခုလည်းပြုတ်ပါရောတခါသေးခိုးကအပယ်လေးပါဆိုတဲ့ငရဲအိုးကြီးအပယ်လေးပါဆိုတဲ့နိုင်ငံမှာကျွတ်တို့သွားเสียဘုံနေနန်းတွေကဟိုအစင်သစ်ဖြစ်ထားတယ်အကုန်ပြောက်ပါ အပယ်လေးပါးကုန်ပြောက်ကိုယ့်အတွက်တိရစ္ဆာန်ဖြစ်เสียဘုံနဲ့ပြောက်ကိုယ့်အတွက်ဒီကယ်ဖြစ်เสียအောင်ကောင်းပြီတဲ့ငရဲတိရစ္ဆာန်ပြိတ္တာကိုယ့်အတွက်ပြိတ္တာဖြစ်เสียဘုံနေရောအဲကိုယ့်အတွက်ငရဲတွေရောအင်းဟောဒီအကြောင်းပြောက်ဒီအကျိုးပြောက်သဘောကျ ဒီဒိဋ္ဌိဝိသိကိစ္စသီလပရပရမာသဆိုတဲ့သမှုရိယသုံးခုပေါ့ဗျာသူတို့သုံးခုကဒီမဲ့လဲလာပါရောဒီမဲ့ခင်၈ပါးလဲလာပါရောသူတို့သုံးခုကမချုပ်ဘူးသူတို့သုံးခုချုပ်တော့အပယ်လေးပါးကချုပ်ရတယ်ဆိုတာသဘောကျဒါပထမနိဗ္ဗာန်ရတာဘယ်လိုဆိုကြပထမနိဗ္ဗာန်ရပြီဆိုတော့ယမကမှာ ယဂိတိသမုဒယဓမ္မသဗ္ဗံတံဒုက္ခကုန်ဖြစ်တာဟုတွေ့ဟာပြက်တာပြက်ဒုက္ခမှာလမ်းဆုံးတာပဲကွဖြစ်ကြတဲ့ကဖြစ်ဒုက္ခမို့အပြက်အပြက်ဒုက္ခနဲ့ကြုံရှာတာလို့နောက်ဆုံးပိတ်ရှင်သာရိပုတ္တရာဏိကုံးချုပ်လိုက်တော့ယမကသောတာပန်တည်တယ်သဘောကျဒါဖြင့်ဒကာဓမ္မယမကသောတာပန်တည်တာဒီတဏ္ဏဘရှင်သာရိပုတ္တရာဘာဟောသလဲ အဖြုတ်ခေါ်တယ်ပြီးတော့မှဝိပဿနာအလုပ်ခေါ်တယ်ပြီးတော့မှသစ္စာခေါ်တယ်သဘောကျဟောစဉ်သုံးခုကိုလည်းမှတ်လိုက်စမ်းပါဦးတင်းနံပါတ်ပါဟောတယ်တက္ကရာဒိဋ္ဌိဖြုတ်ဖို့ပဲအရေးကြီးဟောတယ်နင်းနံပါတ်ပါဟောလိုက်ပါဥပဒနာကိုတခါရယ်အနိစ္စဒုက္ခအနတ္တဖြစ်ပြရှုခိုင်းသုံးတံပါပါဟောလိုက်တော့ သစ္စာဒုက္ခသစ္စာပိုင်းခြားဖို့ခေါ်လိုက်သဘောကျအဲ့ဒီပိုင်းခြားပေးတဲ့ပြိုင်နဲ့တည်းအပေကြစေတတ်တဲ့ဒိဋ္ဌိဝိသိကိစ္စသီလပရပရမသချုပ်ချုပ်ခြင်းကြောင့်ပယ်လေးပါးဒီဘုရားတရားတွေကောဒါပြန်မဲ့သေးတရားဓမ္မတို့ဒုက္ခကိုပိုင်းခြားရလေဒီမဲ့ဖက်သမှုရိယကိုပယ်တာရောအပယ်နိရောဓတဲ့အပယ်တွေချုပ်သွားတဲ့နိရောဓကို ခမရတို့အပယ်ချုပ်တဲ့နိရောဓကြီးကိုကိုယ်ပိုင်ရလိုက်တာရောဒီမဲ့ပဲမဲ့လေးကိစ္စတပင်လည်းလုပ်ရှင်းမလားခိုင်းဒါပင်ရှေ့ဘက်မှာလည်းနိရောဓသစ္စာရှိတာပါပဲလို့ပဲဒါကတော့ဟောနေကြမှာမပြောတော့ပါဘူးနော်တိုင်းယမကတွေမဲ့ပြီးတော့ကိုဓာရီဖြုတ်ကြဆိုမဲ့ပြီးတော့ကိုဖိုးလာတာဖိုးပြီးပြစ္ဆကနာလာတော့သောတာပန်မတည်သေးဘူးလား အဲမပိဖူလာရတော့အကာလီကောကိုဗျမတည်ဘူးသောတရားရလို့ချင်းအကာလီကောအခါမှန်ကျုပ်ပြီးဆိုတော့ဖူဆိုတဲ့ဥစ္စာတခါတော့သောတာပန်ဒီတဲ့ဖူလာတာပဲတဘောကြဒါဖြင့်ယမကဘာဖြစ်သွားပါလဲမေးရင်မနဲ့ပြောကြပါဘူးအင်းပထမတက္ကရာရီချုပ်ကန်းဟောတယ်ဒုတိယဥပဒနာရှုကံဟောတယ်တတိယသစ္စာကိုပိုင်းခြားဖို့ရဟောလိုက်တာနဲ့ပဲ ယမကဖြင့်တခါကျွဲတခါသိသောတာပန်တည်ပါဘောရှင်းမလားသောတာပန်တည်တယ်ဒီကဓမ္မတို့ဒိဋ္ဌိဝိသိကိစ္စသီလပရပရမာသပယ်လိုက်တာပါပဲရှင်းပြီနော်ဒိဋ္ဌိဝိသိကိစ္စသီလပရပရမာသသဘောကျအဲ့ဒါခွေးရိတ်တင်တဲ့ငါးရိတ်တင်အနိဗ္ဗာန်ရောက်တယ်လို့အိန္ဒိယရှင်းနေတဲ့အကျင့်မျိုးဆိုတဲ့ဒိဋ္ဌိလည်းပယ်ပါတယ်ပြောတာပါပဲ သိပြီသိပြီဒါနဲ့ပဲသူသောတာပန်တည်ပြီးသွားတော့ရှင်သာရိပုတ္တရာကလည်းအထက်လူမို့အောက်လူသိသူကထဲရဟန္တာဖြစ်နေတော့အောက်သောတာပန်တည်တာသူသိပါတယ်သူသိတော့သူရင်သိတာမဟုတ်ယမကကလည်းသူဟာသူသောတာပန်တရားသူသူရပြီဆိုတာသူသိအဲ့ဒီဓမ္မနှစ်ယောက်စလုံးဒကာရမတို့အမေမြန်ထုတ်တာလေယနေ့စူးစိတ်စိတ်နားထောင်ပါ သူဖို့မင်းနဲ့ဖို့ပြန်ဖြေဆိုတဲ့လောကီစကားရှိသလိုတကားတွေ့သူဒိဋ္ဌိကိုပြုတ်မပြုတ်တခါနဲ့သူဟာသူတောင်းခံတော့အောင်ကိုမေးပြန်တယ်ဓမ္မကရေဒါဖြင့်မင်းဒီကားလို့ဆိုလို့ရှိရင်ဖြင့်ရဟဏတည်လို့ရှိရင်ဖြင့်ဒီအနိစ္စဒုက္ခအနတ္တဖြစ်တဲ့တရားတွေမင်းလည်းအခုပြောပြောခဲ့လို့ရှုခဲ့ပါပြီဒုက္ခသစ္စာလည်းမင်းပိုင်းခြားပြီးမင်းသိပြီအဲ့တော့ကွာတဲ့ မင်းရှိတော့ကမင်းပြောနေတာကတဲ့ဖျောင်းတော်မူတာငါသိပါတယ်ယန္နာသေးရင်ဘာမှမဖြစ်ဘူးသေသည်ဖြားမယ်နဲ့ယန္နာသေပြီးသည်ဖြားမယ်နဲ့ဘာမှမဖြစ်ဘူးလို့ယူတဲ့ယူဟာမင်းအခုဘယ်နဲ့နေကြုံမေးပြန်တပည့်တော်ဗျာတဲ့ရှေးခါကဒိဋ္ဌိတတ်တဲ့ပညာမရှိခင်တုန်းကတော့အလွန်မှောက်ပါပြီးရည်ယူယူပါတယ်သဘောကျဒိဋ္ဌိတတ်တဲ့ ညံမရခင်တုန်းကပေါ့ဗျာမှောက်မှားတဲ့ယူယူထားပါတယ်သဘောကျယခုခါဖြင့်အရှင်မယားရိဟုသောအကူအညီထောက်ပံ့ကိုကောင်းသောဆရာရတဲ့အတွက်တပည့်တော်ဒီဒိဋ္ဌိသေးသားတဲ့တွေ့တဲ့အဲ့ဒီအယူအကုန်ပယ်လိုက်ပါပြီလို့ပြောလိုက်ကဲဒိဋ္ဌိဝိသေသသီလပရပရမသပယ်တာသူကိုယ်တိုင်ထုတ်ပြောရှင်းရလားရှင်းပါပါဘုရားကြွသိဖို့တာ ဒီသူမရှိပါဘူးတဲ့အရင်တော့ကမသိခင်အဝိဇ္ဇာများတော့ကဒိဋ္ဌိများတော့ကသူဖြစ်နေတဲ့အယူပါအခုဒီအယူတွေတော့လုံးဝမယူတော့ပါဘူးလို့သူကိုယ်တိုင်ပဲတောင်းခံလိုက်ဒါနဲ့ပဲဒကာဓမ္မတို့ဒိဋ္ဌိဝိဇိကိစ္စသီလပရပရမတ္တဆိုတဲ့တရားမဲ့ရတဲ့ပုဂ္ဂိုလ်စွန့်တယ်ဆိုတာယမကတာဝန်ခန္ဓာနဲ့လေကျွတ်တို့ကိုးစားလို့ယုံကြည်လောက်တဲ့အဓိပ္ပာယ်ရှင်းသွား မရှင်းသေးဘူးလားရှင်းသွားပြီတဲ့ဒါရှင်းရုံနဲ့ရှင်သာရိပုတ္တရာတကယ်ကျွယ်တကယ်တဲ့မကျေနပ်သေးဘူးနော်ဂိုင်းကွာတဲ့မင်းအမင်းလည်းအခုသောတာပန်ဖြစ်ပြီတရားတွေရပြီဆိုတော့မင်းကလည်းပြောပါပြီဒိဋ္ဌိပဲပြီးတော့သူသောတာပန်တည်ပြီလို့သူပြောတာလေရှင်သာရိပုတ္တရာသိပြီကောဗျာ ကဲတဲ့မင်းကိုတဲ့မင်းကလည်းကိုကလည်းတော်တော်ကြော်ကြတဲ့ပုဂ္ဂိုလ်ရဟနာသေရင်ဘာမှဖြစ်ဘုရားတော်မူတာငါသိပါရဲ့ဆိုတော့မင်းကဥစ္စေတာတွေဖြစ်အယူကြီးနဲ့မင်းကနေလို့ငါကိုယ်တိုင်လာပြီးဒီကလာမင်းအယူတွေဥသောတတ်ကြီးညှောင်းကြီးငါနှုတ်ပေးရတာအခုအချိန်မှာအခုအချိန်ဆိုတော့သရဝန္တိပြီနော်အခုအချိန်မှာဘေးကရန်တွေကမင်းကိုမဲလိုက်မယ်တဲ့ရှင်ရမက ရဟနာသေးရင်ဘယ်သွားကြုံလို့များမေးရင်မင်းပဲနဲ့ဖြေမလို့တရားဓမ္မတွေအမတန်ကိုပဲလေးစားလောက်တဲ့စကားတွေပါရဟနာသေးလို့ရှိရင်ကွာဘယ်သွားကြုံမေးလို့ရှိရင်ဖြင့်ဘာများဖြစ်သွားကြုံလို့မေးလို့ရှိရင်ဖြင့်မင်းပဲနဲ့ဖြေမလို့အာတပည့်တော်တပည့်တော်မေးတပည့်တော်အခုတော့ဖြင့်ဒီလိုဖြေမှာပါပဲဆရာ ဒီဖြေဘ누구ဖြေပါတော့လို့မေးတော့သောတာပန်ကဖြေတဲ့ဖြေဘာကိုဖြေတာတော့မေးတော့သူမြင်တဲ့နိဗ္ဗာန်ကိုဖြေတဲ့ဖြေလို့မှတ်ပါဘာဖြေမှာပါလဲကဲနိဗ္ဗာန်နဲ့ဒါကြောင့်ဒိဋ္ဌိမစင်ရင်နိဗ္ဗာန်မရဘူးဆိုတာပေါ်လာဒိဋ္ဌိမစင်ရင်နိဗ္ဗာန်သဘောမကျရင်ဒိဋ္ဌိဘယ်တော့မှမစင်ဘူးဒါကြောင့်တနေ့ကဖြေခဲ့တယ်ဒိဋ္ဌိမစင်ရင်နိဗ္ဗာန်မဝင်ဘူး နိဗ္ဗာန်ကိုကြာကြာနာသဘောမကျလို့ရှိရင်လေသုတမယညာနဲ့သဘောမကျလို့ရှိရင်ဘယ်တော့မှဒိဋ္ဌိစင်လိုက်မှာမဟုတ်ဘူးဥစ္စေရာဒိဋ္ဌိပဲကြီးပြေးမှာပဲမပြေးပဲဘူးလားအဲဒါကြောင့်ဒကာဓမ္မတွေနာကြည်ကြီးနဲ့ထောင်းအောင်ခမရတို့ကဒီပရမတ်တေနဲ့ခက်ခဲတဲ့သဘောနဲ့ဆိုရင်နာကြည်ကြီးဆိုတာခမရတို့ကငါက ဘာမှပါလာတာမဟုတ်လို့နာရှိကြီးနဲ့ထောင်လို့ပြောတာဘာမှငါကဗလာလာခဲ့ကြတယ်တခါကျဗလာလာခဲ့တာမှဟုတ်ကလားဘာမှမပါဘူးဒီဥစ္စာတွေကနော်ဒီကထဲပင်နိုင်လို့အဲဆယ်ပုံထဲလိုက်တပုံချမ်းလိုက်နောက်တနေ့ဆယ်ပုံထဲလိုက်တပုံချမ်းလိုက်အဲနှစ်ပုံဖြစ်သွားလိုက်ဒီလိုနဲ့စုတက်လာခဲ့ရတယ်အဲ့ဒါနာရှိကြီးနဲ့ထောင်ပါတယ်ကိုသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကဖြေလိုက်မယ် ယမကရေပဲမင်းတွေကလည်းဆိုလို့ရှိရင်မင်းမင်းကကြော်ကြတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ရဟနာသိလို့ရှိရင်ဘာမှမဖြစ်ဘူးဆိုတော့မင်းဤဝါရကြီးကိုအခုခါမှဘေးကရဟန်တွေကမင်းလာ မေးလိမ့်မယ်ရဟနာသိလို့ရှိရင်ဘယ်များသွားလို့ဘာဘာဖြစ်သရုံးလို့မေးလို့ရှိရင်မင်းမနဲ့ဖြေမလဲလို့သူ့ကိုယ်တိုင်အဖြေထုတ်ခိုင်းရှင်သာရိပုတ္တရာတကကျွေးနောင်လာနောက်သားအတွက်ဘလောက်အရေးကြီးလို့မှားမှတိမ့်မှဆိုးလွန်းလို့ သေးသေးချာချာအတုခိုးပြီးမြည်ယူတော့အောင်အလုံးစင်တဲ့တကွနိဗ္ဗာန်မြင်ပုံကြအောင်ရှင်းပြတဲ့ကိုရောကြီးဆိုရင်လွယ်ပါအဲ့တော့ယမကကတပည့်တော်ခုခါမှမေးလို့ရှင်ဒီလိုဖြစ်မှာပါပဲရုပ်တရားလေးတစ်ခုမှတ်ကြတာပေါ့ဗျာဝေဒနာဟောတဲ့ဒီတိုင်းပေါ့နော်တပည့်တော်မေးလို့ရှင်ဖြင့်ရဟန္တာတွေဘယ်သွားတော့လို့ဘယ်လိုဖြစ်ကြတော့လို့ တပည့်တော်မဲလို့ရှင်တပည့်တော်ဟာတဲ့ရုပ်တရားလေးပေါ်လာရုပ်တရားလို့သိတာပဲရုပ်တရားလေးသိပြီးသိချမဲ့၌ရုပ်တရားအနိစ္စပဲလို့တပည့်တော်ဆက်သိပရမရုပ်တရားပေါ်တယ်လို့သိတယ်နောက်ပဲလည်းသိတယ်အဲ့ဒီအနိစ္စဖြစ်တဲ့တရားဒုက္ခပဲလို့တပည့်တော်ဆက်သိပြန်တယ်သုံးချက်ရှိသွားပြီရုပ်တရားလေးပေါ်လာရုပ်တရားလို့သိတယ်၎င်းရုပ်တရားကိုလည်းကြည့်လိုက်ဆက်ကြည့်လိုက်တော့အနိစ္စလို့သိတယ် ၎င်းတရားကိုပဲဒုက္ခလိုပဲဆက်သိသဘောကျအဲယုတ်တရားကိုဘယ်လိုသိတော့အဲယုတ်တရားလို့သိပင်တော့ဘယ်လိုသိဗျာနောက်အနိစ္စဖြစ်တဲ့တရားဘယ်လိုဆက်သိဗျာအဲ့ဒီဒုက္ခဖြစ်တဲ့တရားကုန်သွားပြီဆုံးသွားပြီလို့ယန္နာသေးတာဒုက္ခကုန်ပြီဒုက္ခဆုံးတာလို့တပည့်တော်ဖြေမှာပဲသဘောကျလားယန္နာသေးတာဘာလဲလုံး ဒုက္ခကုံဒုက္ခဆုံးတာကိုဆိုတာပါဆိုတော့ဩနိဗ္ဗာန်ဆိုတာမရှိတာမဟုတ်ဘူးဒုက္ခကုံရဲ့ဒုက္ခဆုံးတဲ့နေရာကိုနိဗ္ဗာန်ဆိုတာသဘောကျပါလားဒါသူသမင်ညာလူကဖြေတာလားသောတာပန်အမြင်နဲ့ဖြေတာလားဒါဖြင့်နိဗ္ဗာန်ဟာရှိသလားမရှိဘူးလားလို့ ဒကာကျွဲတို့ဒကာသစ်တို့မဲလို့ရှင်းဖြင့်ဒုက္ခတာမရှိတာဖရာဒုက္ခကုန်သွားတာဒုက္ခတာရှိပါတယ်ဖရာဒါအတိလင်းဖြစ်ရတာသဘောကျလားဒုက္ခတာဖြင့်အဲဒုက္ခကုန်ဆုံးသွားတော့ဘာတွေကြမ်းနေအဲဒုက္ခနိဗ္ဗာန်တော့ရှိတယ်လို့သိသိချာချာမှတ်လိုက်တာပေါ့ဒါဖြင့်နိဗ္ဗာန်ဆိုတာဘာတော့လို့မဲလို့ရှင်းဖြင့်ခန္ဓာ၅ပါးအနိစ္စတရား ၎င်းနဲ့ခန္ဓာ၅ပါးခန္ဓာ၅ပါးတရားခန္ဓာ၅ပါးတရားကိုဆက်ကြည့်အနိစ္စတရားအနိစ္စတရားကိုဆက်ကြည့်လိုက်ပြန်တော့အဲဒုက္ခတရားတွေဟာဆုံးသွားတာဟာယန္တာသေးတာပဲတပည့်ကြဒုက္ခတရားဆုံးသွားတာအဲဒါဖြင့်ဒုက္ခဆုံးတာယန္တာတို့ရောက်ရနိဗ္ဗာန်တပည့်ကြအဲဒုက္ခဆုံးရပါပါလိမ့် ယန္နာရေရရနိဗ္ဗာန်ဆိုတော့နိဗ္ဗာန်ဆိုတာဒုက္ခကဆုံးသွားတာဒကာရမတို့ဒုက္ခရှိတယ်ဆိုတာသဘောကျဒါကြောင့်ရှင်သာရိပုတ္တရာကပဲအခုကတန်ရုပ်ဟောတာအခုနောက်ပြောမှလေတူတူလေးကအင်္ဂုတ္တမလာအင်္ဂုတ္တမလာတဲ့ဒါလေးကိုထောက်ခံချက်ပေးခြင်းလို့ဈာသွန်းလိုက်တယ်ဒကာကျဈာသွန်းလိုက်တယ်နော် ရှင်သာရိပုတ္တရာကိုပရိပုံနာတွေကမေးတယ်ရှင်သာရိပုတ္တရာရှင်ဘုရားဘုရားကလည်းညာညာမှာရှင်ငါအောက်သူတယောက်သာရှိတယ်လို့ပြောတယ်အဲ့ဒါတပည့်တော်ကလည်းပညာရှိတွေဖြစ်တယ်ရှင်ဘုရားဒုက္ခနဲ့ဒုက္ခရှင်းရှင်းလင်းလင်းတို့ရုံနဲ့မပြောင်းပြောစမ်းပါအဲ့ဒီလိုမေးလိုက်တဲ့အခါမှာရှင်သာရိပုတ္တရာကနောင်တပံဖြစ်ရရင်ဒုက္ခกว่าနောင်တပံမဖြစ်ရရင်ဒုက္ခกว่าသဘောကျလား ဒီမာရိယာဓမ္မတို့ဒီခန္ဓာ၅ပါးဒုက္ခသစ္စာတရားမဟုတ်လားနောက်တစ်ပါးမဖြစ်ရင်ဘာဆိုကြမလဲအဲ့ဒါနိဗ္ဗာန်ပဲခန္ဓာတော့မရှိဘူးခန္ဓာရှိရင်ဒုက္ခသစ္စာရှိတယ်ဒါဖြင့်ဒုက္ခသစ္စာခန္ဓာမရှိသဘောရဒုက္ခဓမ္မတသက်ရှိသဘောကျဒုက္ခသစ္စာခန္ဓာတော့ဒုက္ခဓမ္မတသက်တော့ ဒါရင်နိဗ္ဗာန်ကြီးအချိဘိက္ခွေလို့ဥဒမ်းပါဠိတွေကတခါတည်းကိုးချိုက်နိဗ္ဗာန်သေချာရှိတယ်ကွာသဘောကျကောင်းပြီဒါရင်ခွင်းတို့ဓမ္မတွေဩရှင်ယမကကဖြေရကလည်းကြောင်းဒုက္ခနောက်တစ်ပါးမဖြစ်တာဒုက္ခလို့ရှင်သာရိပုတ္တရာကအင်္ဂုတ္တမှာထောက်ခံလိုက်တာကလည်းကြောင်းသောတာပန်မြင်နဲ့လေဒုက္ခချုပ်ဆုံးတာနိဗ္ဗာန်လို့ဖြေထားပြန်တာကလည်းအမှန်ဖြစ်နေပြန်တော့ အမတန်တရားကြပါလားနိဗ္ဗာန်ဆိုတာဒုက္ခမရှိတာတက်တက်ပါလားချမ်းသာတက်တက်ဒုက္ခမဖက်တာဆိုတာပါလားသဘောကျအဲ့ဒီတော့ခမည်းတော်ဝိပဿနာယောဂီပုဂ္ဂိုလ်တို့ဆရာဘုန်းကြီးကနှီးပြလိုက်ပါခမည်းတော်နှီးပြလိုက်ပါတယ်ခင်ဗျားတို့မှာဖြစ်တဲ့ဖြစ်တဲ့ကလေးကြည့်ခိုင်းနေတာဒုက္ခကြည့်ခိုင်းနေတာမှတ်ပါဖြစ်တာဖြစ်တာကြည့်ခိုင်းနေတာဘာကြည့်ခိုင်းအဲ့ဒီဒုက္ခကို မုံအောင်လိုက်ဆုံးအောင်လိုက်လို့သင်မထားလားအဲဆုံးလို့ရှိရင်ဖြင့်ဒုက္ခဆုံးတာနိဗ္ဗာန်တပည့်ကြဒုက္ခဆုံးတာနိဗ္ဗာန်ကောင်းကောင်းရှင်းမလားကောင်းပြီဒုက္ခဆုံးတော့ဘာဆုံးတာတော့လို့မဲတဲ့ခါကြတော့ခမည်းတော်ပြိဿသမုပ္ပါကြီးဒုက္ခခန္ဓာသနိရောဓဟောတိဟောပြိဿသမုပ္ပါကလည်းဝင်ထောက်ခံ ဒုက္ခခန္ဓာသာဒုက္ခအစုကြီးနိရောဓချုပ်ခြင်းသည်ဟောတိနိဗ္ဗာန်ဖြစ်ဒုက္ခခင်ဗျားတို့ကရိုးတာနေတာဒါနိဗ္ဗာန်ဆိုတာလည်းဘယ်သူမှမပြောဘူးအခုတော့သိကြပါလားဒုက္ခခန္ဓာသာဒုက္ခအစုကြီးနိရောဓချုပ်ခြင်းသည်ဟောတိနိဗ္ဗာန်ဖြစ်ဒုက္ခတွေချုပ်တာပါခေါ်တယ်အဲပြိဿမောဟပါဠိတော်နဲ့ဒီတိုင်းမပါလားရှင်သာရိပုတ္တရာကလည်းနောက်တာမဖြစ်တာပါတဲ့ အဲခင်ဗျားတို့ရှုတဲ့အခါမှာလည်းနောက်တော့မဖြစ်ပါဘူးအဖြစ်ပြည့်ဖြင့်တွေ့ပါဘူးခင်ဗျာရှင်နိဗ္ဗာန်ရှင်းမလားသေးသေးချာချာဟောတို့နိဗ္ဗာန်မှာရောက်ကလားမရောက်ဘူးလားဆိုတာကိုယ့်ဟာကိုယ်ဆုံးဖြတ်ချက်ချနိုင်အောင်ဒကာရမတို့ဘုရင်ကဖြစ်ပြဒုက္ခဖြစ်ပြဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကြီးမတွေ့ပါဘူးဆိုတဲ့ဒုက္ခချုပ်လို့ပေါ့ဒုက္ခချုပ်တာပါခေါ်ကြအဲ့ဒါ ရှင်မကကဖြစ်လိုက်တာလည်းကျင်တရားအနိစ္စတရားထိုတရားဒုက္ခပါပဲအဲ့ဒီဒုက္ခမရှိဘူးကုန်သွားတာကိုယန္နာသေးတယ်ဒုက္ခကုန်တာလို့တပည့်တော်ဖြေပါတယ်လို့ဆိုတဲ့ကသိချဘူးလားသိပါဘူးဒါနိဗ္ဗာန်ပဲလို့သိချထောက်ခံရပေးတော့တယ်တခါကျင်နေကြကောင်းပြီဒါဖြင့်နိဗ္ဗာန်ဆိုတာဘာတုံးလို့မေးလို့ရှိရင်ဖြင့်အကျင်တရားအကျင်ခန္ဓာကိုယ်ကြီးကအနိစ္စတရား ထိုတရားကိုဆက်ကြည့်ရင်ဘာတွေတွေ့မလဲအဲ့ဒါတွေကြည်မတန်တဲ့ဒုက္ခပိုင်းခြားလိုက်တာနဲ့ဆုံးသွားလို့ရှိရင်ဘာခေါ်ကြဒါပေမဲ့ရဟန္တာသေးတာဘာပါလိမ့်မလို့ဒုက္ခဆုံးတာဘုရားပရိနိဗ္ဗာန်စံတော်ဒုက္ခဆုံးတာပဲသဘောကျဘုရားပရိနိဗ္ဗာန်စံတော်ဒါဖြင့်ပဋိစ္စသမုပ္ပါပါဠိတော်ရွတ်ကြည့်လိုက်စမ်းနိရောဓပါဠိတော်မှာနော် ဧဝမေတ္တကေဝလတဒုက္ခခန္ဓာတာဗါတဲ့နိရောဓဒုက္ခဆိုရင်ချုပ်ပြီလို့ပြောပဲဒုက္ခခန္ဓာတာဒုက္ခရှိနိရောဓချုပ်ခြင်းသည်ဟောတိနိဗ္ဗာန်ဖြစ်၏ဒုက္ခချုပ်သွားတာဘာခေါ်ကြဩနိဗ္ဗာန်ဆိုတာဒုက္ခချုပ်တာကိုဆိုတာကိုဘာမှမရှိတာဆိုတာမဟုတ်ပါလားရှင်းမလားနိဗ္ဗာန်ဆိုတာဘာမှမရှိတာလားဒုက္ခချုပ်တာလား အဲဒါဖြင့်ဘုန်းကြီးတို့ဒကာဓမ္မတွေရှုပါခန္ဓာကိုယ်ထဲမှာပရမဖြစ်ဖြစ်ဒုက္ခမယံရှိနောက်ဖြစ်ဖြစ်ဒုက္ခကိုမောအောင်ရှိနောက်ကြတော့ဖြစ်ဖြစ်ဒုက္ခဆုံးအောင်ရှိဆိုတော့သစ္စာပိုင်းခြားလိုက်တော့ဆုံးသွားပြီအဲဆုံးသွားတဲ့အခါကျတော့တပည့်တော်ဗျာညာလေးပဲကြံရတော့တဘာမှအထဲဆုံးရှာမတွေ့တော့ပါဘူးလို့ပြောဘူးလား အဲဒါဘာဆုံးသွားတာပါလဲအဲဒုက္ခဆုံးသွားတာဘာကိုကြောင့်ဟိုဒုက္ခခန္ဓာသနိရောဓဒုက္ခခန္ဓာသဒုက္ခအစုကြီးကြီးနိရောဓချုပ်ချင်းဝါဆုံးခြင်းဒီဟောတိနိဗ္ဗာန်ဖြစ်၏ကိုသိကြသေးဘူးလားအဲပါဠိတော်ခင်ဗျားတို့တရားရှာနေလွယ်တရားရှာနေတခါကျွယ်ခင်ဗျားတို့စောက်တွေတောင်လာမြောက်လာလှမ်းနေရတယ်ခင်ဗျားတို့ ဝိုးရစင်နဲ့ညာတိုင်းရောနေတဲ့ဒုက္ခခန္ဓာတဒုက္ခရှိနေရတော့ချုပ်ခြင်းသည်ဟောတိနိဗ္ဗာန်ဖြစ်တာအဲ့ဒါမှတ်တယ်ဒုက္ခချုပ်သွားတာပါခေါင်းသိကြသေးဘူးလားဒါဖြင့်ယမကကသူဟာတဲ့ယန္တာသေးတယ်ဆိုတာတခြားမဟုတ်ပါဘူးမင်းပဲယန္တာသေးတာဘယ်သွားတော့လို့တပါးသောယန္တိကမေးရင်မင်းပဲနဲ့ဖြေမလို့ဆိုတော့အကျဉ်းယူပက္ခန္ဓာတရားခန္ဓာ၅ပါးအနိစ္စတရားခန္ဓာ၅ပါးခန္ဓာ၅ပါးတရား ၎င်းတရားတွေရှုလိုက်တဲ့အခါအနိစ္စတရား၎င်းအနိစ္စတရားဒီကားလို့ဆိုရင်ဒုက္ခတရားအဲဒီဒုက္ခတရားချုပ်တယ်ကင်းတယ်လို့တပည့်တော်ဖြေမှာပဲရဟနာသေးလို့ရှင်ပဲသွားတယ်ဘာမှမဖြစ်ဘူးလို့မဖြစ်ဘူးဒုက္ခတွေကကင်းသွားပြီချုပ်သွားပြီလို့ဒါပဲတပည့်တော်ဖြေမှာပဲအဲ့ဒီဓမ္မရှင်သာရိပုတ္တရာသာရုသာရုကွာမင်းခုမှပဲနေရာကြပြီတော့ဟေး ငကိုတုံးကတော့သူနဲ့ပဲတိုင်းတည်ပြရတော့မလို့ဖြစ်သဘောပါဒါနဲ့ရှင်သာရိပုတ္တရာကလည်းဘုရားလိုပဲအမှန်ကရုဏာကြီးတဲ့ပုဂ္ဂိုလ်ဖြစ်နေတော့သောတာပန်တော်ငါလူတည်ပြီသိသိချာချာတည်သွားပြီဆိုတာအထက်လူကအောက်လူသိတယ်ကိုဗျသူကလည်းသူ့ဟာသူသိတယ်တပည့်တော်တရားသူကြီးအရှင်ဘုရားငကိုတုံးကရဟနာသိရင်ဘယ်သွားဘာမှဖြစ်ဘူးဆိုတာ တပည့်တော်မောဟဝိဇ္ဇာထူတော့ကမသိခဲ့တာဘာလို့ခေါင်းကလည်းတခါမဖြစ်ခဲ့ဘူးလားဖြစ်ခဲ့တယ်အခုတော့ပြန်ရှင်ဘုရားကြီးဟူသောပုဂ္ဂိုလ်ကြီးမှီဝဲရတဲ့အတွက်တရားဓုဆိုတဲ့သောတပတ္တိမရတဲ့တွေ့တဲ့တပည့်တော်ဒီကားလို့ရှင်ဖြင့်အယူမှန်ပါပြီလို့ဆိုတော့ဒိဋ္ဌိကွာပါပြီပြောတာသဘောကျဒါရင်ရှင်းသွားပြီတခါတည်းတခါတည်းမရှင်းသေးဘူး ရှင်းသွားမယ်ရှင်သာရိပုတ္တရာကဩသောတာပန်ဆိုရလဲကျင်ကြီးလေးပုံဘုံတပုံသာရေးဆေးရသေးဗကရာကနာကယနာကကြံသေးအင်းတပုံလေးရေးဆေးပေးရတာဆေးတဲ့ပုဂ္ဂိုလ်ကကျင်နှက်ပါသူကအကုန်ပြောင်းစေခြင်းလဲဗျာအကုန်ပြောင်းစေခြင်းလားတပုံလေးရေးဆေးထားတော့သူကျင်နှက်ကဒါဖြင့်သုံးပုံပါငါဆေးမယ်ဆိုတဲ့စိတ်ကရှင်သာရိပုတ္တရာသဏ္ဍာန်ပေါ်လာပြန် သရဂနာကယန္တာတီအောင်မဲ့ငါနီးပြအောင်မဲ့ဟောမဲ့ဆိုတဲ့စိတ်ပေါ်လာတယ်သဘောကျဘလောက်ကရုဏာကြီးတယ်ဆိုတာသဘောကျနိုင်ရစီဒီဃာဓမ္မတို့နဲ့ပြမသရဂနာကယန္တာဒီပုံသူဟောလိုက်မယ်ကဲယနေ့ဒီရင်တော်ကြစို့